ကျေးဇူးတော်ရှင်ဧကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးအမရပူရမြို့မင်္ဂလာရိပ်သာဓမ္မယုံကြီးပေါ်တွင်31ရက်တလ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောသူတိမပရပိုက်ယဟန္တာဖြစ်ပုံတရားတော်အပယ်လေးပါးကပိတ်တဲ့အမြင်လို့သေသေးချာချာမှတ်ဓမ္မရေတရားထုတ်တဲ့ခါကြလို့ရှိရင်ဖြင့် ဒိဋ္ဌိရှင်တဲ့အမြင်ကိုမြင်လို့ရှိရင်ဖြင့်တဲ့ဒီသာသနာမှတပါးလဲသာသနာတော်မှာမရွှေ့သောကြောင့်သမတ္တနိကြဓမ္မမဖောက်ပြန်ဘဲနဲ့ခမရတို့ဒီသာသနာတော်ထဲမှာမြဲသွားသောကြောင့် မြဲတဲ့အမြင်ဖြစ်လေသောကြောင့်လဲသောတပန်အမြင်လို့မှတ်ပြီးဩတို့မြင်တဲ့မြင်ဟာအပယ်မရောက်တဲ့အမြင်ပါလားအပယ်လေးပါလွတ်တဲ့အမြင်ပါလားလို့ သေးသေးချာချာမှတ်ရမယ်။ဒါဖြင့်အပယ်လေးပါးရောက်တဲ့အပယ်လေးပါးမရောက်တဲ့အမြင်ကိုဒကာဓမ္မတွေကိုယ့်ကိုယ်ကိုစိတ်ချရအောင်အထုတ်ကြည့်လိုက်တဲ့အခါမှာသိပါတယ်။ဒါကြောင့်ဒီနေ့၃ရက်မြောက်ကြောင်းသင်ပါတယ်။သစ္စကပရပိုက်ကမဲလို့ဘုရားကရှင်ဘုရားသာသနာတော်မှာ သောတာပန်တည်တဲ့ပုဂ္ဂိုလ်များ၏အမြင်ဟာဘယ်လိုမြင်မှသာလဲအမြင်မှန်ရပါသလဲဒါကြောင့်ရှင်ဘုရားသာသနာမှတပါမထွက်တဲ့ပုဂ္ဂိုလ်တွေကဘယ်လိုမြင်မှန်ရလို့သာသနာတော်မှမရွှေ့ပြောင်းပဲနဲ့နေကြပါသလဲဆိုတော့ဘုရားကသောတာပန်အမြင်ကိုထုတ်ပြတယ်သောတာပန်အမြင်ကိုထုတ်ပြတော့ဘုန်းကြီးတို့ဓမ္မတွေအထုတ်ကြည့်လိုက်တဲ့အခါကျတော့ အင်းဘယ်လေးကြည့်လိုက်ကြည့်လိုက်ဖြစ်တယ်နဲ့ပြတ်တာပဲတွေ့နေတာအာထုတ်တဲ့အချိန်ပေါ့ဗျာအဲဒီကဲဆိုအာထုတ်တဲ့အချိန်ခန္ဓာညာလဲလဲလဲဖြစ်တယ်နဲ့ပြတ်တာမြင်ပေးညာလဲလဲလဲဖြစ်တယ်နဲ့ပြတ်တာပဲမြင်လို့ရှိရင်ဖြင့်ဩတို့သာသနာတော်မှာခိုင်မြဲတဲ့အမြင်တော့ရသွားပြီဒါသောတာပန်တို့အမြင်ပဲဘယ်သူလှုပ်ချောက်ချာချာဒါကုတ်ပေါ်တင်ပြီးဒီဝါရ မကောင်းတဲ့ယူဝါဒယူပါဆိုညာဆိုလဲသူအသက်သာသိခံတော့တယ်မယူတော့ဒီမြင်မြင်တဲ့ပုဂ္ဂိုလ်ကဘာကြောင့်ဒီမြင်ဒီအမြဲတမ်းမြင်တဲ့အမြင်လို့ဆိုရတော့လို့ဆိုတော့မဖောက်ပြန်သောအဖြစ်မဲ့နဲ့မရပြီးသားပုဂ္ဂိုလ်ဤအမြင်တွေဖြစ်နေလို့တခါကျွေစိတ်ချရတယ်ဒါကြောင့်တရားဓမ္မတွေ၃ရက်ရှိအောင်ဒီအမြင်ကိုပြောနေတယ်လို့မှတ်ရနော် ဥမာမဘုန်းကြီးကတန်ခံလို့ဘုန်းကြီးကရွတ်လိုက်အတန်ရွတ်လိုက်ဒကာဓမ္မတွေညာနားထဲမှာတန်ခံဆိုတဲ့အတန်ကိုကြားတဲ့စိတ်လည်းပေါ်ပါကြားတဲ့ရုပ်ကလေးလည်းရှိလို့ပေါ်တာကြားတဲ့စိတ်နဲ့ကြားတဲ့ရုပ်ပေါ်တာနဲ့ဒကာကျွယ်တို့ဒကာတစ်တို့ကကြားရုပ်ကြားနာပေါ်တယ်လို့မသိဘူးသိတဲ့ပုဂ္ဂိုလ်ကြတော့ကြားရုပ်ကမရှိကြားနာကမရှိလို့ကြားသေးရဲ့ကြားပါဘူး ဒါဖြင့်ဒီရှင်တဲ့ပုဂ္ဂိုလ်မှာတော့ကြာယုတ်ကြာရတဲ့ယုတ်ကြာရတဲ့စိတ်ကလေးနှစ်ခုနားထဲမှာပေါ်ပြီးဒီကလာနေတာနဲ့ဒကာကျော်ဒကာသစ်တို့ဒီကဘုတန်ကံလို့ရွတ်လိုက်လို့ရှင်ပဲဒီကကြားရတဲ့စိတ်ကလေးနဲ့ကြားရတဲ့ရုပ်ကလေးဟာတခါတည်းပေါ်လာအင်းဒါဒီတခါကျွဲတယောက်တခါသစ်တယောက်လို့ဆိုရင်တော့လွဲပါဒါကြားရတဲ့နာယုတ်ကလေးတတ္တဝသန္ဓမှာ နာယုတ်ပဲပေါ်တာကိုပြက်တော့လည်းဘယ်သူပြက်မှာပါနာယုတ်ပဲပြက်တာပဲဆိုတော့ဩကြားတယ်ဆိုကြားတဲ့နာလေးကြားတဲ့ရုပ်လေးရောကြားလိုက်ကြပြီပြက်လည်းပြက်တာပဲကိုလို့ကိုညာနဲ့မှာဥပဒနာထိုင်တဲ့ခါမဖြစ်စင်မထိုင်မဲနဲ့လမ်းမကြားတာတွေနှလုံးသွင်းရဖြစ်စီဩကြားတဲ့နာယုတ်လေးပေါ်ပြီးကြားတဲ့နာယုတ်လေးဒီနားထဲမှာပဲချုပ်ပြောက်သွားတော့တာပဲဆိုတဲ့ဥစ္စာ ဒကာဓမ္မတွေမြင်နေရမှာနော်ပရဏံလို့ဘုန်းကြီးကရွတ်လိုက်ပြန်တဲ့အခါကျလို့ရှိရင်လေဒကာဓမ္မတွေမှာကြားတဲ့နိုင်ရုပ်ပေါ်မှာပေါ်ပြီးဒီကလာကြားတဲ့နိုင်ရုပ်ချုပ်ပြီးဒီကလာမှာခမည်းတော်တဏ္ဍာမှာရွတ်တဲ့နိုင်ရုပ်တခါမပေါ်ဘူး။ဩကြားတဲ့နိုင်ရုပ်ကရင်ချုပ်ပြောက်သွားပြီ။ရွတ်တဲ့နိုင်ရုပ်နဲ့ရွတ်နေတယ်လို့မဆိုနိုင်ဘူး။အဲ့တော့ ဩဘ누구များကြား၍ဘ누구များရုပ်ပါလိမ့်မလဲလို့ကိုယ်ပိုင်များနဲ့ကိုယ်တိုင်စစ်ဆေးလိုက်တဲ့အခါကျတော့ကြားတာကလည်းနာယုတ်ရွတ်တာကတော့နာယုတ်ပဲလို့ဒီလိုတရားဓမ္မတွေဉာဏ်ထဲမှာပုဂ္ဂိုလ်တ attva ပျောက်ပြီးဒီကလာငါသူတွေပျောက်ပြီးဒီကလာနာယုတ်ကကြားတယ်နာယုတ်ကရွတ်ဆိုတယ်လို့ ဉာဏ်နဲ့ကြည့်လိုက်တဲ့အခါအော်သူတို့နှစ်ခုတို့ဤအလုတ်ကြည့်ပါပဲလားလို့ဆိုတော့ပုဂ္ဂိုလ်အလုတ်တတ္တဝါအလုတ်ယောက်ျားအလုတ်မိန်းမအလုတ်ဆိုတာတွေရှိသေးတယ်ရှိပါဘူးအဲ့ဒီမှာဒိဋ္ဌိကွာသွားတယ်ဩဒိဋ္ဌိကွာတဲ့အလုတ်ဟာဒီလုတ်ပါလားလို့ဆိုတဲ့ဥစ္စာဒကာဓမ္မတွေနှလုံးသွင်းတဲ့အခါလဲပေါ်လာခုလိုဆရာဘုန်းကြီးကလည်းဟောထားပြန်တော့မရသေးတဲ့ပုဂ္ဂိုလ်များတော့မှလည်းအော်ဒါနိုင်ရုပ်အသက်ပေါ်ပြီး နာယုနာယုအသက်ပေါ်ပြီးချုပ်နောက်တစ်ခါနာယုအသက်ပေါ်ပြန်တာကိုလို့ဆိုရမှာပရဏံလို့ဘုန်းကြီးကရွတ်လိုက်တဲ့အခါကြားတဲ့နာယုဒကာဓမ္မတွေနားထဲမပေါ်ဘူးပြီးတော့ဒကာဓမ္မတွေကပရဏံလို့ပဲကိုယ်တိုင်ကမရွတ်ကြရွတ်တဲ့အခါကြားလို့ရှိရင်လည်းမိသူကမြတ်ရွတ်ဖတ်နေပါလိမ့်မလို့မေးလို့ရှိရင်ဖြင့်နာငါခိုင်းရုပ်ဖြစ်တာနာငါဘာတော့လို့မေးတယ် ရော့အာထုတ်တဲ့နံကြောင့်ရွတ်ဖွယ်ရအတန်ဖြစ်လာရွတ်ဖွယ်ရအာထုတ်တဲ့စိတ်ကြောင့်ရွတ်တဲ့အတန်ရုပ်ဖြစ်လာအဲ့တော့နံရုပ်အလုတ်ဆိုလို့ရှိရင်လွယ်ပါဩဒီလိုဓမ္မတွေကကြားလက်ကြားဥထားတဲ့ဆရာကောင်းစီကကိုကိုယ်တိုင်ရွတ်ကြည့်တယ်တော့ဩဒါနံရုပ်ဤအလုတ်ပဲရွတ်ဆိုတာလဲငါသူရောယောက်ျားတို့ကရွတ်ဆိုနေတာမဟုတ်ပါလားနာယုတ်ကရွတ်ဆိုနေတာပါလားပရဏံလို့ရွတ်နေတာလဲဆိုတော့ တခါကျရင်ပုဂ္ဂိုလ်တ attva ကင်းသွားမကင်းဘူးလားဒါဒိဋ္ဌိကွာနေတာဗျကိစ္ဆာမိလို့တခါလောက်ပြန်တဲ့ခါကြလို့ရှိရင်ဘုန်းကြီးကကိစ္ဆာမိလို့ရွတ်လိုက်ပြန်တော့ဒကာရမတွေကြားယူကြမ်းတာပေါ်ပြန်တာတခါကိစ္ဆာမိလို့လိုက်လိုက်ပြန်တော့လေခေါင်းကကြားယူကြမ်းတာချုပ်ပြီးတကလားရွတ်ဆိုတဲ့ယုံနဲ့ရွတ်ဆိုရတဲ့ပေါ်ပြန်တာ နာယုတ်တွေဟာတစ်ခုရှုပ်ပြီးတစ်ခုဖြစ်လိုက်တစ်ခုရှုပ်ပြီးတစ်ခုဖြစ်လိုက်တစ်ခုရှုပ်ပြီးတစ်ခုဖြစ်လိုက်ဆိုတော့အော်ဒီနေ့လုံးကဘာတွေများဖြစ်ဖြစ်ဘာတွေများရှုပ်နေကြပါလိမ့်မတော်လို့မေးရင်မနဲ့ဖြေကြပါနာယုတ်ဖြစ်နာယုတ်ချုပ်နေတာပဲဆိုတာဖြင့်ညံ့ကြမလို့တော့နှုတ်တသံတရားလုံးနဲ့ဘာတွေများဖြစ်ခဲ့လို့ဘာတွေများ သိခဲ့ပါလိမ့်မလို့လို့မေးကြကိုလူသေးလားမှန်ပါဘူးနာယုတ်ဖြစ်ပြီနာယုတ်ဖြစ်နာယုတ်ချုပ်ခဲ့တာကြီးပဲရှိတော့ဩအတိတ်ပြန်ကြည့်လဲနာယုတ်ဖြစ်ပြပဲပြစ္ဆုတ်ပံမှာလောက်ကင်နေတာကြီးကြည့်ပြန်တော့ဩနောက်နိဗ္ဗာန်မရသေးလို့ရှိရင်လည်းငါဘာဖြစ်ဥမှာတုံးဆိုတော့ဝိဇိကိစ္စတွေကိုလာသည်မှန်ပါဘူးဘာတွေများဖြစ်မယ်ထင်ကြနိုင်ုပ်ဖြစ်နိုင်ုပ်ပြမှာပဲလာမှာပဲမှန်ပါ ဆိုတော့ဒီသိဒီဃာရမတို့ဒိဋ္ဌိလည်းกว่าဝိသိကိစ္စလည်းกินတဲ့အသည်ဘယ်လိုဆိုကြပါဒိဋ္ဌိလည်းกว่าဝိသိကိစ္စလည်းกินတဲ့အသည်ဖြစ်နေတော့ဩဒါဘုရားကပြောပြောဒကာဓမ္မတွေကအဲယောက်ျားတွေကစကားများကြတာမိန်းမတွေကစကားပေါ်လိုက်ကြတာအစရှိတယ်နဲ့သူများပြောလို့သာအော်သူတို့ ပြောထုံးစံတိုင်းပြောကြတာကိုစင်စစ်ကတော့ဖြင့်အဲနာယုတ်ကပြောနေတာပဲဆိုတာဟာကိုညာနဲ့တော့ဖြင့်တန်တရားမရှိပါဘူးပေါ့အဲ့တော့တန်တရားမရှိဘူးဆိုတော့တန်တရားဝိသိကိစ္စဝိသိကိစ္စမရှိတာသောတာပန်ပဲနာယုတ်တစ်ခုဖြစ်ပြီးနာယုတ်တစ်ခုနာယုတ်တစ်ခုဖြစ်ပြီးနာယုတ်တစ်ခုပြတ်ပါတယ်လို့သိတာကဒိဋ္ဌိပြုတ် အဲယောက်ျားမိန်းမတွေနောက်တုန်းကလည်းဒီနာယုတ်ဖြစ်နာယုတ်ပြက်ခဲ့တယ်ယခုလည်းနာယုတ်တွေနဲ့ပဲပြောဆိုနေကြတယ်အဲနောက်လည်းနိဗ္ဗာန်မရသေးနာယုတ်ပဲပေါ်မှာပဲဒီလိုသိပြီးဒီကလာနေပြန်တော့လေအဲဘာမှတန်လျာမရှိတော့ဘူးငါဘာဖြစ်ဦးမှာတော့လည်းတန်လျာမရှိဘူးငါဘာဖြစ်ခဲ့ပါလိမ့်မလဲကောယခုဟာငါဘာပါလိမ့်မလဲကောမရှိတော့ဝိသိကိစ္ဆာတော့သေနေ အဲ့ဒီကဲတော့ဒကာဓမ္မတွေညာထဲမှာရှုပြီးဒီကာလနေတဲ့အချိန်မှာဩအရင်ဖြစ်ပြလည်းနှမ်းရုပ်ပဲနောက်ဖြစ်ပြလည်းနှမ်းရုပ်ပဲဟမ်နာနေရုပ်တွေတော့ပြနေတာပဲနာရုပ်တွေတော့စားထုံးနေတာပဲလို့ဒကာကျွယ်ဒကာတေဒကာအောင်လို့သိကြမှာပေါ့ဗျာထိုကဲ့သို့သိတဲ့ပုဂ္ဂိုလ်ဟာဖြင့်ဒိဋ္ဌိလည်းစင်၍ဝိသိကိစ္စလည်းကင်းပါတယ်ဆိုတာမှတ်ပါအဲ့ဒီလိုကင်းပြီးစင်ပြီးသားပုဂ္ဂိုလ်တွေကြလာတော့ ဒကာဓမ္မတို့ဘုရားသာသနာမှတပါတခြားသောသာသနာလည်းမကူးတော့ဘာဖြစ်လို့မကူးရုံဆိုလို့ရှိရင် ဖြင့်တဲ့အထက်မဲ့အထက်ဖို့ရပြီနိဗ္ဗာန်ကူးမဲ့ပုဂ္ဂိုလ်သာဖြစ်နေသောကြောင့်အောက်မဲ့ကလည်းပိုင်းအထက်မဲ့အထက်ဖို့ကိုလည်းသွားရမှာကသေချာပြီးသားဖြစ်နေတဲ့အတွက်ဘယ်သာသနာမှမရှိဘူးဓမ္မအစစ်ပဲဆိုတဲ့ဥစ္စာလေသူဟာသူတန်မြတ်ကင်းပြီးတစ်ထစ်ချဆုံးဖြတ်ချက်ချထားပြီးသားဖြစ်တဲ့အတွက် ဘုန်းကြီးတို့ဓမ္မတွေမှာဒါသောတာပန်တို့အမြန်အမြန်ညာလို့သေချာမှတ်ပါသဘောကျဒါဖြင့်ဓမ္မတို့ရှုလိုက်တဲ့အခါမှာဒီနာရှုတဲ့ပုဂ္ဂိုလ်ကလည်းနာဖြစ်ဖြစ်ရှိပါပဲနောက်တစ်ခါပေါ်လာတာလဲနာဖြစ်တာပဲနောက်ပြတ်သွားတာလဲနာပြတ်တာပဲနာဆိုတဲ့စိတ်ဓမ္မဝေဒနာဓမ္မတွေပြတ်တာပဲလို့ ဒီလိုပဲသိသိပြီးနေကြလို့ရှင်းဖြင့်တဲ့ဒိဋ္ဌိကကွာဝေးကိစ္စကကင်းဆိုတော့သရဝပါရိစ္ဆဝိပ္ပမုတ်တော်သရဝပါရိစ္ဆ၄ပါးတော့ပယ်တော့မှလည်းဝိပ္ပမုတ်တော်လွတ်ဤဆိုတော့ဩလွတ်ပယ်မှာပဲတရားဓမ္မတို့ဒိဋ္ဌိဝေဒီကိစ္စရှိမှအပယ်ကြရတာဒိဋ္ဌိဝိသိကိစ္စမရှိဘဲနဲ့အပယ်ကြတယ်လို့ပဲတရားမှမရှိဘူးအဲ့တော့ဒိဋ္ဌိဝိသိကိစ္စကင်းနေတဲ့ပုဂ္ဂိုလ်ဟာ ဒီမြင်မြင်နေလို့ရှိရင်ဒိဋ္ဌိဝိသိကိစ္စကင်းတဲ့အမြင်ဖြစ်လေသောကြောင့်တဲ့သာသနာတော်ဒီသာသနာမှတပါဒီဘုရားသာသနာမှတပါဖေရုဖေရောင်ဖြစ်တဲ့သာသနာပဲကူးပါဆိုလို့ကောမကူးဘူးတဲ့ဘာကြောင့်လဲဆိုတော့သူ့အမြင်မှမြဲသွားပြီသဘောကျအမြင်မှမြဲသွားတဲ့တွေ့တဲ့အထက်မဲ့သာသူတက်တော်မယ်တဲ့ တကယ်ကြီးဘယ်မှမသွားတော့ဘူးဓမ္မချက်ဖို့ရတာသူသည်တက်သွားတော့မှာပဲတဲ့ဘယ်မှ ပြောင်းရင်ရွှေ့ခြင်းရွေလျာခြင်းလှုပ်ချောက်ချခြင်းဆိုတာတွေလုံးဝမရှိပါဘူးအဲ့ဒါကြောင့်တရားဓမ္မတွေဒီအမြင်ကိုဖြင့်မရောက်သေးတဲ့ပုဂ္ဂိုလ်က ရောက်လို့ ရောက်ပြီးသားပုဂ္ဂိုလ်ကဝါမြောက်ပါမရောက်သေးတဲ့ပုဂ္ဂိုလ်ကရောက်ပြီးသားပုဂ္ဂိုလ်ကဝမ်းမြောက်နေရမှာပဲတို့တော့ပဲလေးပါးတကားပြိပြီဟေးဘာမှပူဇော်မရှိတော့ဘူးဆိုတဲ့ဥစ္စာဖြင့်တကားကျသုချလက်ချမှတ်ပြီမှန်ပါဗျာဒါဘုန်းကြီးကဒကာရမတွေအားရှိအောင်လို့ရှင်းမြောက်ပြောရလားဆိုတော့သစ္စကပြပိုက်ကမဲလို့ရှင်ဘုရားသာသနာတော်မှာ ရောက်တဲ့ပုဂ္ဂိုလ်တွေမရွေ့မရှားတာဘယ်နဲ့ကြောင့်တခြားသောသာသနာတော်တို့ရွှေ့ပြောင်းခြင်းရွေ့ရှားခြင်းမရှိတာပြောစမ်းပါအောင်กว่าဆို။အိုးဒီမြင်တွေရနေပြီกว่า။ရှင်းမလား။ရှင်းပါပါဘုရား။ရှင်ဘုရားသာသနာတော်ကသာသနာတော်ရန်နေဖြစ်စီဒကာရမတွေဖြစ်စီဟိုဒိဋ္ဌိသာသနာဘက်ကမပြောင်းမမရှိပဲနေတဲ့ပုဂ္ဂိုလ်တွေကဘာဖြစ်လို့တုံးလို့ဆိုတော့သူမေးပုံလဲအမှန်ကွက်ကြတယ်မှတ်ပါ။မှန်ပါပါ အဲ့ဒါဒီမေဘုံကွက်ကြတဲ့အတိုင်းဘုရားကဒီအမြင်ရထားလို့နာယုတ်တာဖြစ်ရင်နာယုတ်ပြက်တာပဲနောက်တစ်ခါပေါ်လာလဲနာယုတ်ဖြစ်တာပဲနောက်တစ်ခါပြက်အခုပြီးတော့ပြက်တာလဲနာယုတ်ပြက်တာပဲအစရှိနေဤဒီမျိုးသိပြီးဒီကလာနေတဲ့အသည့်ဟာဖြင့်ကွာတိသာသနာကဘယ်ရွှေ့တော်မလဲတဲ့ဒီသိသိတဲ့ပုဂ္ဂိုလ်ဘယ်တော့မှမရွှေ့သေးဘူးတဲ့တပည့်ကြဒါဖြင့်ဒီသိမှမရောက်သေးတဲ့ပုဂ္ဂိုလ်ဟာဖြင့်သေသွားရမှာစိုးရင်ညာကောင်းတယ် ဥပမာပြောကြပါစေဒီဘဝတကသစ်သေးသွားတယ်တက်တိုင်းနေလို့ဟုတ်လားနောက်မေမိဘခရိယံဝန်ထဲရောက်သွားရင်အမင်းတော်လိုက်တော့မမေရင်ဝန်ကောင်းတဲ့ကိုပြိဿရင်တွေရတယ်မမေရင်ယူလိုက်တော့ဒီတိမပါသေးတဲ့ပုဂ္ဂိုလ်အဖြစ်သာသနာပြောင်းနေဦးမယ်ဒီတိရပြီးတဲ့ပုဂ္ဂိုလ်ကဖြစ်တထစ်ကြတာမှတ်ပါတော့တဲ့ဒကာရမတို့ဘယ်ခါကာလမှမပြောင်းဘူးဒါကြောင့် ဓမ္မသင်္ကနီပါဠိတော်နဲ့ကိုးကပြလိုက်တော့သမတ္တနိဒာဓမ္မမဖောက်ပြန်ပဲနဲ့မြဲသွားပဲတဲ့ဒီသာသနာမှာမြဲသွားပြီတဲ့ဘယ်မှမပြောင်းတော့ဘူးတဲ့ဒီကနေသူအထက်နိဗ္ဗာန်သာတက်တော့မှာတဲ့ဘယ်မှမပြောင်းတော့ဘူးတဲ့သဘောပါပါဒါဖြင့်ဓမ္မတွေယနေ့တိုက်တွန်းတာဖြင့်မရသေးတဲ့ပုဂ္ဂိုလ်ကဒီမြန်မရရအောင်လုပ်ရလိမ့်မယ် ရပြီးသောပုဂ္ဂိုလ်ကဝမ်းမြောက်ကြရလိမ့်မယ်ဆိုတာသေသေးချာချာမှတ်ရမယ်မရသေးတဲ့ပုဂ္ဂိုလ်ကရပြီးသောပုဂ္ဂိုလ်ကဝမ်းမြောက်ရမှာပဲဆိုတော့ခိုက်ကျွယ်တို့ကတိတူကအောင်တို့ရပြီးသားမရသေးတာဆိုတော့ကိုဟာကိုအသိဆုံးပေါ့ဗျာကိုဟာကိုအသိဆုံးဆိုတော့အဲရအောင်လုပ်မယ်ဆိုတဲ့အားခဲဖို့ရတယ်ကိုကိုတောင်းမယ်ဟာဝမ်းမြောက်ပြီဆိုတာလဲကိုပိုင်ထားလို့ဝမ်းမြောက်တာမှန်ပါ အဲ့ဒါကြောင့်ဒကာဓမ္မတို့ဒိဋ္ဌိဝိသိကိစ္စပြုတ်ရင်သောတာပန်တည်တာပဲဆိုတဲ့ဥစ္စာလေဒီမြင်မှန်ကိုသာရှုလိုက်တယ်မြင်တယ်လို့ရှိရင်ဖြင့်အင်းဒိဋ္ဌိပြုတ်ဝိသိကိစ္စပြုတ်တဲ့အမြင်ကိုဗျာနာယုဖြစ်နာယုပြတ်တာသာမြင်တယ်မနံဖြစ်နံပြတ်တာသာမြင်မယ်ရုပ်ဖြစ်ရုပ်ပြတ်တာပဲရုပ်ရှုနေတဲ့အခါမြင်နေကြတယ်ဖြစ်ပြတဲ့သာမြင်နေကြတယ်ဒုက္ခသစ္စာသာရှိတယ်ဤကဲ့သို့တရားဓမ္မတွေညာထဲမှာဖြင့် ဒိဋ္ဌိဝိသိကိစ္စမရှိဘဲနဲ့ဆုံးဖြတ်ချက်ချပြီးဒီကလာအမြင်မှန်ရနေတဲ့ပုဂ္ဂိုလ်ဖြင့်တမာကပံကန္တာဒိဋ္ဌိကမြင်တာမက်ကတမာဒိဋ္ဌိဖြစ်နေပြီသဘောကျတမာကပံကန္တာဒိဋ္ဌိကမြင်တာဆိုတော့တမာဒိဋ္ဌိဖြစ်နေပြီတမာဒိဋ္ဌိဆိုတော့မညံပဲသဘောပါကြကောင်းပြီဒါဖြင့်ဒီပြောကို သာသနာတော်မရွေ့ရှားတဲ့အမြင်ဆိုတဲ့ဥစ္စာဖြင့်ယနေ့သုံးရမြောက်ပြောတာသာသနာတော်မှမရွှေ့မပြောင်းပဲနဲ့မြင်တဲ့အမြင်ဟာဘယ်ချိန်မှဝိပဿနာရှုလိုက်ရှုလိုက်အဖြစ်နဲ့အပြည့်ကိုသာမြင်တဲ့အမြင်ဒီသာသနာတော်မှမရွေ့ရှားတဲ့အမြင်ပဲသာသနာမပြောင်းမရွှေ့နိုင်တဲ့အမြင်ပဲအမေမအဖေမမကြောက်ရတဲ့အမြင်ပဲ အပယ်လေးပါမရောက်တဲ့အမြင်ပဲ ဒါသေးသေးချာချာမှတ်ပါသဘောပါကြဒါဖြင့်ကြကြတပြန်နောက်ထားဒါရှိထားဖို့တည်ရည်ကြီးတပြန်နောက်ထားပြီဒါရှိထားပါဆိုတာဘုန်းကြီးဒကာဓမ္မတွေကိုတဲ့အထုတလဲပဲဒကာအောင်တို့တိုက်တွန်းတယ်နော်ဒါကြောင့်တနေ့ကရောက်စနေကပဲပြောပါတယ်ဒကာဓမ္မတို့မွေးခိုင်းတာအရင်ကုပါစီးပွားနောက်မှရှားပါဆိုတဲ့ဥစ္စာများဒကာကျွဲ သူကအပယ်ချတတ်တယ်ဒိဋ္ဌိဝိသိကိစ္စကိုဗျအဲ့တော့သူ့စင်အောင်လုပ်ပြီးတော့မှသူ့စင်အောင်လုပ်ပြီးတော့မှခင်ဗျားတို့သာယသမီးရှိဝါရေးလိုက်နေတော့ဩစိတ်ချလက်ချလောက်ရတဲ့ပုံကိုယ်တွေဖြစ်နေသောကြောင့်ကြောက်လန့်ခြင်းကင်းပြီးဒီကလာနေတော့အပယ်စိတ်ချရတဲ့ပုံကိုယ်ဒုတိယဖြစ်ပြီးနေတော့လောက်ကျင်တာလောက်တော့ဒီကကျော်ကိစ္စမရှိတော့မွေကိန်းနာကပျောက်သွားဒိဋ္ဌိဝိသိစာရီတော့မွေကိန်းနာကပျောက်သွား ပျောက်သွားတဲ့အခါကျတော့အပေစိတ်ချရ6ဌာနမရောက်ကောင်းတဲ့6ဌာနတွေလည်းစိတ်ချရမဆုံးဖြတ်ချက်ချပေးတာဘုရားရှိဘုရားကသစ္စကပရပိုက်ကဘေးလို့ဘုရားကသာသနာမပြောင်းရွှေ့တဲ့အမြင်ကိုပြောစမ်းပါဆိုတော့စင်စစ်တက်ရိုက်ပြောပါဆိုတော့သောတာပန်အမြင်ပြောစမ်းပါလို့ပြောတာ ရိပ်မိကြဘုရုအမြင်ပြောစမ်းသောတာပန်အမြင်များသောတာပန်ဆိုတော့မြဲသွားတယ်ပေါ့အဲ့ဒီမြဲတော့ပုဂ္ဂိုလ်ဤသာသနာတော်မှာဘယ်သာသနာမှာမရွှေ့အမေပြောင်းပြောင်းဖေပြောင်းပြောင်းခန္ဓာဘဝရှိလို့ပဲပြောင်းပြောင်းသူကပြန်မိစ္ဆာဒိဋ္ဌိယူတော့မယူတော့ဒိဋ္ဌိနဲ့ဝိသိဆိုဆွန်မိသားပုဂ္ဂိုလ်ဒီဘဝမြင်ထားလို့ကောင်းပြီဒါဖြင့်ဓမ္မတို့ဩဒီမြင်မှန်ကိုဖြင့် မရသေးတဲ့ပုဂ္ဂိုလ်ရအောင်ကြိုးစားဖို့ရတို့တာဝန်ရှိသေးတယ်ရပြီးတဲ့ပုဂ္ဂိုလ်အပြင်တို့ဖြင့်ဝမ်းမြောက်လို့မဆုံးဖြတ်ရတာပဲလို့ဆုံးဖြတ်ချက်သာချပါဒါဘယ်သူမှမင်းနေဖို့မလိုတော့ဘုရားကသစ္စကပရပိုက်ကသာသနာတော်မှာမြဲဖို့သောတပန်ဒီလို့အမြင်မြဲဖို့သောတပန်တို့ဤမြင်ပုံကိုဘယ်မျက်လုံးတက်တက်ပြီးကြည့်လို့ဘယ်လိုမြင်တယ်ဘယ်လိုမြင်လို့ဒီသာသနာတော်မှာ မရွှေ့တယ်ဆိုတာဒိဋ္ဌိရှိရင်ရွှေ့တယ်လို့မေးတာဘုရားဒိဋ္ဌိမရှိတဲ့ပုဂ္ဂိုလ်တွေကြတော့ဟုံနုံတို့ဟုံနုံတို့ဆိုတာလာသေးရဲ့မလာပါဘူးအဲမလာတော့ဘူးတဲ့အဲ့ဒီမလာတဲ့အမြင်ကဖြင့်အခုပြောပြီးသားဖြစ်တဲ့အဲနာယုတ်ဖြစ်နာယုတ်ပြက်တာမြင်တဲ့အမြင်တွေဟာဖြင့်သဒံတရားလုံးကလည်းဒီဟာဖြစ်ခဲ့တယ်ပြက်ခဲ့ယခုလည်းဒါဖြစ်စေပြက်စေနောင်နိဗ္ဗာန်မရသေးလဲနာယုတ်ဖြစ်နောင်ပြက်မှာမှတပါး ဘာယောက်ျားမိန်းမဖြစ်เสียအစစ်ကတော့သမုဒိသစ္စာနဲ့ကရှင်းညာတော့လေကိုယ်ညာမြင်ပရမတ္ထသစ္စာနဲ့ကနေကြည့်တယ်မရှိပါဘူးမရှိပါဘူးသဘောပါလားကောင်းပြီဒါဖြင့်ဒီမြင်ကိုရှင်းရပြီဆိုကြပါစို့ဒီမြင်ရှင်းရပြီဆိုကြပါစို့တခါကျွဲရှင်းနှလောက်ပါပြီကောင်းပြီဒီမြင်မြင်တဲ့ပုဂ္ဂိုလ်များပါတဲ့သေရမှလည်းမကြောက်ဘူး။အိုးရမှလည်းမကြောက်ဘူး။နားရမှလည်းမကြောက်ဘူး။ ဘယ်နဲ့ပြည့်လာတော့ဆိုလို့ရှိရင်ဘုရားကြီးအဆုံးမသာသနာကြောတဲ့အဆုံးမကိုအကုန်ပြုလုပ်နေပြီတဲ့ဘုရားသာသနာအဆုံးမကိုအကုန်ပြုလုပ်ပြီးကျင့်ကြံနေတဲ့ပုဂ္ဂိုလ်ကိုဗျာဝိကိတကတံကတော်တဲ့တိဏဝိဇိကိသောတိဏဝိဇိကိသောဆိုတာပုဂ္ဂိုလ်ရှိလေလားယောက်ျားရှိလေလားယောက်ျားကယော့နေတာလားမိန်းမကယော့နေတာလားဆိုတာဒီလေအင်းတခါလဲကုခပြီးလွန်မြောက်သွားပြီတဲ့ဒီကြံစီမလာတော့ဘူး လာပါဦးမလားလာပါဘူးနာယုတ်ကရွတ်ဆုံနေတယ်နာယုတ်ပဲပြက်သွားလို့မရွတ်ဆုံနိုင်ဘူးဒါပဲရှိမှာပဲသဘောကျဒိဏဝိရိကေဇဝိကတကတံကတော်တဲ့အိုးရဲရဲတင်းတင်းပဲတဲ့ဝိကတကတံကတော့ရဲရဲတင်းတင်းနဲ့ပဲတခါတည်းတရားဓမ္မတွေသာတဘာဖြင့်ပုဂ္ဂိုလ်တ attva ဆိုတာတကယ်အပြောသာရှိတာပါကိုယ်ကတကယ်ရှုကြည့်လုံးဝမတွေ့ပါဘူး ရှိဆိုတဲ့ပုဂ္ဂိုလ်ဟာသမုဒိသစ္စာနဲ့ကနေသမုဋ္ဌာရတော့ရှိမှာပေါ့ကွာတကယ်ကတော့မရှိပါဘူးဆိုတဲ့ဥစ္စာဘ누구ကညင်ညင်သူကမရှိဘူးကခံနေတာပဲဒါကြရဲတင်းနဲ့ညင်တော့တာပဲရဲတင်းနဲ့ယုံကြည်နေတော့တာပဲဆိုတော့မှတ်လိုက်တာပေါ့ဗျာဝေတာရိစ္ဆပတ္တောတဲ့ဒကာဓမ္မတို့ယထာဘုဒ္ဓညာတကယ်ရတဲ့တွေ့တဲ့သေရမှလည်းမကြောက်ဩရမှလည်းမကြောက်နာရမှလည်းမကြောက်အပယ်လေးပါလဲသူစိတ်တင်ကြောက်စိတ်လုံးဝမရှိဘူး ဒီလိုအမြင်မြင်ထားတဲ့ပုဂ္ဂိုလ်ကကြောက်စိတ်ကိုမလာဘူးတဲ့အပရပြေချောတဲ့သူများကတရားတွေလာဟောကြအမြင်မျိုးဘုံဘုံကောင်းငင်ဘုံမှာသာဝရဘုရားကရှိတယ်အစရှိနေမမက်ကပဲကဲတယ်အစရှိနေတယ်ပြောညာတော်လေတဲ့ဒကာဓမ္မတို့သူများပြောတန်ကြတွေကအပူတွေပါမဟုတ်ပါဘူးမဟုတ်ပါဘူးကိုယ်မြင်တာ အမြင်ပန်ငသာအစ်စ်ဖြစ်ပြီးဒီကလာနေတော့တယ်ဆိုတဲ့ဥစ္စာသူတို့ကပြောတန်ကြတယ်အကုန်ပယ်နိုင်တဲ့စွမ်းရည်တတ္တိရှိယုံဖို့မယုံတော့ဘူးဒီကိစ္စကရှင်မိသားကိုသူများပြောတဲ့ညယုံဆိုတာကတော့ကိုယ်အတန်တရားရှိနေလို့သူများပြောလိုက်ကြတော့ဟုတ်ထမရဲ့ဆိုတာသုံးပြတဲ့ချက်ချင်းချလိုက်သေးတယ်ဒီလိုကိုယ်တိုင်မြင်ထားတဲ့ပုဂ္ဂိုလ်ကတော့ဖြင့်ဒုက္ခဖြစ်ဒုက္ခပြက်တာတွေပဲရှိတာပါပဲလောကကြီးထဲမှာဘာမှမရှိပါဘူးသဘောကျလား လောကကြီးတွေပါရှိနေဘာမရှိဘူးဒုက္ခဖြစ်တာရဲ့ဒီပြင်ပါရှိသေးအဲ့ဒီလိုရဲတင်းတင်းရှိနေတော့လောကကြီးတွေဘယ်နေရာကောင်းတယ်လို့လာပြီးကနတ်ပြည်ကောင်းပါလေမြမပြည်ကောင်းပါလေအစရှိနေဘယ်လိုပဲလာပြီးကလာပြောဟောပြီးကလာတယနုတွေလာညာတော့လေကျွတ်တို့ဒကာဓမ္မတွေကနားထဲမှာဘယ်နဲ့ဖြစ်နေသလဲမေးတဲ့ခါကြတော့မှ ဩဒီဥစ္စာဒီအသေးရှိရင်လည်းအသေးလမ်းပြပြန်တာပဲဆိုတော့ပေါ်လာပေါ်လာဘူးလားအသေးရှိရင်လည်းအဲ့ဒါတွေကြတော့အဲနားရှိလို့သာကြားရတယ်သဘောကကြသေးရဲ့မကြပါဘူးသဘောကမကြတော့ဘူးတကကြွယ်ရဒီဥစ္စာအရင်တုန်းကတော့ဒီလိုအဖြစ်ဖြစ်တည်းသောတပန်အမြင်နဲ့မမြင်ခင်တုန်းကတော့ဩကဲနိဗ္ဗာန်မြတ်မိစ္ဆာကြအဲ့ဒီတင်းနေလဲတော်သေးရပေါ့လေ ဆိုဒုက္ခသစ္စာမမြင်တဲ့ငုံကတော့ဒါတွေလားနေတာတော်သေးရဲ့ဆိုတဲ့အလုံးလေးလားနေသေးတယ်ဒီနေတဲ့ဒုက္ခသစ္စာမသိတော့ဟိုရောက်မှဒုက္ခသစ္စာကိုသူသိသေးရဲ့လားမသိပါဘူးဗျာဒီကဖြစ်ပြမသိတော့ဟိုကဖြစ်ပြကောမသိပါဘူးဗျာအဲဒီကဖြစ်ပြဒုက္ခသစ္စာမသိတော့ဟိုကဖြစ်ပြဒုက္ခသစ္စာလည်းသူမသိတော့အင်းဒီနေရာကသုတေမနေသေလွန်ရရင်ဟိုကဟာနတ်ပြည်ဓမ္မပြည်ပဲကောင်းသေးဓမ္မရဲ့ဆိုတဲ့ဥစ္စာတွေလာကြံလာပလိုက် ဒါရင်လာပြလိုက်ဒါဒီဒုက္ခပိုက်ရှားမှုတဲ့ညာမရှိလို့ဒကာအောင်လို့မှတ်ရမယ်သဘောကျအခုတော့ပြန်ဒုက္ခကြီးပဲဆိုတော့ပိုက်ရှားပြီးဒီကရမှာဒုက္ခရှုပ်ရကူးသွားတဲ့ပုဂ္ဂိုလ်များကဘယ်ချိန်ကြည့်လိုက်ကြည့်လိုက်စကြည့်လိုက်ရင်ဒုက္ခဖြစ်ဖြစ်တွေပဲတွေ့အဲ့ဒီပုဂ္ဂိုလ်တွေကလည်းရွှေ့ကြရွေ့ကြပြောင်းကြလှဲကြရေလို့သူတို့မရှိတော့ဘူးရှိသေးရဲ့မယုံလို့ရှိရင်ခင်ဗျားတို့ နဗ္ဗယောကြောင့်တရားတွေကိုဘယ်လိုအဖွဲ့နဲ့ကောင်းကပြောညတော့လဲခင်ဗျားတို့နားထဲမှာကောက်ကောက်မရောက်တော့ဘူးရောက်သေးရဲ့အော်ဒီဥစ္စာတွေကလို့ရှင်အလောင်းလေးပြပြီးလို့အလောင်းကြီးကြကိုလောက်ရပြန်တာလောက်တဲ့အလုပ်မျိုးပဲဆိုတော့သစ္စာသမားကသိမသိဘူးလားသိတော့ဒီဥစ္စာတွေကအင်းဒါသံဃာလေကြောင်းမှောက်ကြောင်းမှားကြောင်းတွေပဲလို့တကယ်ကြည့်ကိုယ့်ဟာကိုယ်ကိုဆုံးဖြတ်ချက်ချတယ် နားလည်းကဝင်သေးရဲ့မဝင်တော့ဘူးတဲ့အဲ့ဒါကိုကခေါင်းကဒုက္ခဖြစ်ဒုက္ခပြက်တာလေးတွေညာထဲမှာစူးစိုက်တဲ့မြင်မိတဲ့ပုဂ္ဂိုလ်ကခေါင်းကတဏှာစိတ်ကိုပြောလိုက်လို့ရှိရင်ညာစိတ်ကမလာတော့လာသေးရဲ့တဏှာစိတ်ကြားလိုက်လို့ရှိရင်အော်ဒါတဏှာစိတ်ပဲတဏှာစိတ်ဆိုတာဖြင့်တဏှာဆိုတာအမိုင်ပဲအမိုင်ပဲစိတ်ဆိုလို့ရှိရင်ဖြင့် အမှောင်မဲတာဖြစ်မှာပဲအမှန်မဲကကြိုက်တာကအမှောင်မဲဝတ္ထုပစ္စည်းကြိုက်အမှန်ကတော့ဖြူစင်ကြိုက်သဘောကျအဲ့ဒီကဲတော့သိထားတော့မှဩတို့ဟာနားရံသွားတာလားအမြင်မှန်ရတာလားဆိုတာနှစ်ချက်ခွဲခင်ဗျားတို့ကဝေဖန်တို့နားရံသွားလို့ဒါတွေမကြိုက်တာလား တို့ကိုကခန္ဓာကိုယ်ရှုကြည့်လို့အမြင်မှန်ရလို့လားဆိုတာကိုယ်ကကိုယ်ဝေဖန်ကြည့်ပါအဲ့ဒါပေါ်လာတာပဲတကောင်ပေါ်ပြီတချို့ကတော့မသိသေးတော့တို့ကနားရံသွားလို့ဟေးဆရာဘုန်းကြီးရှင်ကနားရတာနားရံသွားလို့ဒါရင်နားထောင်တော့မဖြစ်ဘူးလို့ခင်ဗျားတို့ကသမဉာဏ်လေးထင်နေတယ်ညံကိုကမကြိုက်ဘူးနားရံသွားလို့မဟုတ်ဘူးညံကိုကမကြိုက်ဘူးအသေးသေးထပ်ပြီးလာရမှာကိုခင်ဗျားတို့ကြိုက်တယ် အခုမကြိုက်ပါဘူးဆိုတော့ညာကမကြိုက်အသေးအပါသစ္စာဒုက္ခသစ္စာကိုမကြိုက်ဘူးဆိုတဲ့ကဒုက္ခသစ္စာကိုညာနဲ့မှမြင်လို့မကြိုက်မကြိုက်တာဒီညာပဲသဘောကျအဲ့ဒါနားရင်သွားတာလားတဲ့ဒကာဓမ္မတို့ညံပြောင်းသွားတာလားဆိုတာစဉ်းစားကြည့်အဲကမ္မတက္ကဒသမာဓိထိကျော်လွန်ပြီးတကကမ္မတက္ကဒသမာဓိကံကံအကျိုးယုံကြည်တဲ့သမာဓိထိကျော်လွန်သွားတာ ရှင်းမလားကံကံကျိုးယုံကြည်တဲ့သမာဓိဋ္ဌိကျော်လွန်သွားပြီကလားသစ္စာအနုလောမိကသမာဓိဋ္ဌိရောက်သွားပြီဒါသေးသေးချာချာမှတ်ပါကံကံကျိုးယုံကြည်တဲ့သမာဓိဋ္ဌိကိုကျော်လွန်သွားပြီတပည့်ကြသစ္စာနဲ့လျော်တဲ့သမာဓိဋ္ဌိဘက်သို့မိမိညာပြောင်းသွားပြီဆိုတာတကယ်အစ်တကယ်အောင်သေချာမှာဒါဒီနေ့ တရားဓမ္မတွေသိတဲ့အတိုင်းဟာအလွန်ရေးကြီးပြောနေတဲ့စကားပဲဆိုတော့မှတ်ရပါဘူးရေးမကြည့်ဘူးလားရေးပါပါကိုညာဘယ်လိုပြောင်းသွားတယ်ဆိုတာအရင်ကတော့ကံကံကြိုးယုံကြည်ရတယ်ဥမာပန်းဘွဲ့လှလှယူလိုက်တယ်နောက်ဘွဲ့နတ်လှလှဖြစ်မယ်ဆိုတော့သမတ္တရသမာဓိကြီးမှားနေတာပဲကောင်းတာလို့လို့ကောင်းရုပ်ခဲ့တယ်ဆိုတော့မှားနေတာမှန်ပါပါမှန်ပါပါအဲ့ဒီမှန်တာကိုအခုကမကြိုက်ဘူးမကြိုက်တော့ဘူးတဲ့တတိညာအောက်တန်းညာကမ္မတ္တရသမာဓိကြီးဆိုတာဥပ္ပုံငါရအပေါ်ဆုံးတတ်ကိုဗျ တခါသေးဒီတိုင်းမနေဘူးလားအောက်တိုင်းအမှန်မကြဘူးလားအခုတော့သစ္စာအနုလောမိကသမာဓိဋ္ဌိပဲကူးသွားသစ္စာမြင်တဲ့သမာဓိဋ္ဌိပဲကူးသွားရိမ့်မိဘူးလားတခါကျဘယ်ဘက်ကူးသွားအားလုံးကဓမ္မတွေဘယ်ဘက်ကူးကြပါလဲအဲနတ်ဖြစ်ရတယ်ဒုက္ခသစ္စာပဲဇမဖြစ်ရတော့အသက်တန်းကရှည်ပါပြီနဲ့ဆိုတော့ရှင်းရတယ်လည်းရှိုက်ပါ အခုတော့ဒုက္ခရှည်တာကိုဘယ်သူကြိုက်အောင်မလဲဒုက္ခတူတာကြိုက်တယ်သဘောကျအဲ့တော့ဒကမတက္ကတသမာဓိတိလွန်မြောက်ပြီးဒီကာလသစ္စာနုလောမိကသမာဓိတိပဲဓာရီရောက်သွားပြီဆိုတာလေကိုယ့်ဟာကိုယ်သိတယ်ဒါကောင်ဒါဆုံးဖြတ်ချက်ချနိုင်မလားတကုတ် အဲနားရံသွားတာလားညံပြောင်းသွားတာလားဒါလေးဝေဖန်ကြည့်ကြတယ်ညံပြောင်းသွားတာဆိုတာပေါ်ရင်မဟုတ်လားအဲ့တော့ခမည်းတော်မက်တက်တယ်ဆက်မှလည်းညံပြောင်းတာပြည့်ပြည့်မြဲမြဲညံလဲတပြုတ် ဖြစ်ပြမုန်းတဲ့ညာဆိုတာညံပြောင်းသွားဖြစ်ပြဒုက္ခလို့ပိုင်းခြားသွားတာကိုအဲ့ဒီအဲ့ဒီညံပြောင်းသွားတာမှတ်ရမှာဒါတော့ညံစဉ်ညံစဉ်ဆိုတာဒကာရမတွေရိပ်မိမလားညံတော့ကညံလဟုတ်လားအမတန်လုံးတဲ့ညံတစ်ခုဒီကားလို့ဆိုလို့ရှိရင်ဖြင်းညံလာစတက်လာညံလာစကအထက်စတက်သွားတာကိုညံစဉ်ခေါ်တာပဲရှင်းမလားအခုမနာရမပြုတာအင်းဘယ်လိုဖြစ်နေကြတယ်ဆိုတာ တို့နားပြောင်းတယ်လို့ဆိုတာပြောပြောစင်မပြောင်းနိုင်ညံကိုကမကြိုက်တော့မှန်ပါဗျာရေးမိဗလားအဲ့ဒါကြောင့်ကိုရေးကိုသိဆုံးမှန်ပါဗျာဒါကြောင့်အခုညံပြောင်းတာလားနားပြောင်းတာလားမှန်ပါဗျာ ညံပြောင်းတာနားကဒီနားပေါ့ဗျာဘာတူးလို့နားကတော့ဘယ်တန်ကြာကြာကြာရုပ်ကျမ်းနာပေါ်တဲ့နားကတော့နားထဲမှာညံဘယ်တော့မှမပေါ်ပါဘူးဝါရယောတုထဲမှာတန်ညံပေါ်ရတယ်ကမ္မတက္ကတညံပေါ်ရတယ်သစ္စာနုလောမိကညံပေါ်ရတယ်ဆိုတော့ဟရယောတုပေါ်မှာပေါ်ရတယ်အဲ့ဒီအပေါ်မှာဟရယောတုပေါ်မှာပြောင်းသွားတယ်ဒါကြောင့်နာပြောင်းတာမဟုတ်ဘူးညံပြောင်းတာလို့ဆုံးဖြတ်ချက်ချာ သဘောပါဗလားကဲဒါဖြင့်သူတစ်ပါးစကားယုံစရာအကြောင်းမရှိတော့ဘူးနော်လွန်မြောက်သွားပြီဒါတွေပြောတော့ညာနဲ့မှားကြရှိသေးလားအဲမရှိတော့ဘူးဆိုတော့ဩဒါသာသနာတော်မှာမြဲသွားပြီလို့ဘုရားကဆုံးဖြတ်ချက်ချလိုက်ကဲဒါဖြင့်သူတိမပဲဆက်ကြပါစို့တရားဓမ္မတို့သူတိမသူတိမပြပိုက်ကတရားခိုးလာတာဆိုတာလေတရားဓမ္မတွေသိပြီနော် တရားခိုးလာလို့သွားမေးတဲ့အခါမလယန္တာတွေပဲသွားမေးမိရဲ့ကျုံယန္တာတွေကရှင်များတို့မြေရှုမိုးပြန်နိုင်လားသူတို့ပြဿနာတွေကြားပါရဲ့လားဆိုတော့သူကသမထလမ်းမေးယန္တာတွေကဝိပဿနာလမ်းကယန္တာဖြစ်တယ်သူကဘာမေးတော့ဘုကဝိပဿနာလမ်းကယန္တာဖြစ်တယ်ပုဂ္ဂိုလ်တော်တွေကသမထမပါဘဲနဲ့ယန္တာဖြစ်တယ် သူကမဲထားတာဗာမဲပါလားသမထသာမဲထားတော့ဟိုဟိုကိုယ်တော်ရေရန်တာတွေကသူဒီငါငါတို့ပညာဆိုတဲ့ဝိပဿနာနဲ့ကိလေသာတွေချုပ်ဆုံးပြီးတဲ့ကာလကွာဒီဖြစ်ရောက်လာပါတယ်လို့ပြောတော့သူနားလည်သေးရမလားမလားရတိုင်းလဲခြင်းလဲမလဲခြင်းနေကွာတို့တော့ဖြင့်ဝိပဿနာနဲ့မဉ္ဇဏ်ဖွဉ္ဇဏ်ရပြီးနိဗ္ဗာန်မြင်ခဲ့တာပဲသမထမပါဘူးကွာ သဘောကျဒီလိုပြောလာရင်ဒီကလာသူစိတ်ထဲမကျေနပ်တာနဲ့ဘုရားရှိသွားပြန်တော့လေဘုရားကသူဒီမှာဟုတ်ကိုယ်တော်ကြီးပြောတဲ့ဥစ္စာမှန်တယ်နော်မင်းသေးချာချာမှတ်တာငါပြောလိုက်မယ်ဆိုပြီးကလာကိုရကြီးကပဲထောက်ခံကြရှေးဥစွာပုဗ္ဗေခောသူတိမဓမ္မဒိဋ္ဌိညာဏပိဿာနိဗ္ဗာန်ဉာဏံသူတိမပရပိုက်ရှေးဥစွာဥပဒနာဉာဏ်ရတာကွဖြစ်ပြမြင်တဲ့ဉာဏ်ရတယ်ဖြစ်ပြမုန်းတဲ့ဉာဏ်ရတယ်ကွ ကြတာနိဗ္ဗာန်မြင်တဲ့ဉာဏ်ရတယ်ကွာဟိုကိုယ်တော်တွေကဒါပဲဆိုတော့ရှင်းမလဲဘူးလားရှင်းပါပါဗျာရှေ့ကဥပဒနာဉာဏ်တစ်ခုနောက်ကမဉာဏ်တစ်ခုနဲ့ရဟန္တာဖြစ်လာကြတာကွာသမထမပါဘူးကွာဒီလိုပြောလိုက်နော်ဒါနဲ့သူကမကျင့်နဲ့ရှင်ဘုရားတဲ့ရှင်ဘုရားပြောတော်မူတာလဲဘုရားကိုယ်တိုင်ကပြောတော်မူတာလဲကျင့်ပါသေးတယ်တပည့်တော်နားမလဲပဲဖြစ်နေပါလေဆိုတော့ဘုရားမနားလဲရင်လဲမလဲရင်နေတော့ကွာ ဘုရားကဒီတိုင်းပြောတယ်မင်းနားလိုက်ရင်လည်းတော့မလဲခြင်းလည်းနေတော့တဲ့ငါဘုရားသာသနာတော်မှာမဲ့ညံဖူညံရတယ်ဆိုတော့သမထနဲ့သမထသမထကအကြောင်းမဲ့ညံဖူညံကအကျိုးလို့ရှိကိုမရှိဘူးกว่าတဲ့ရိမ့်မိဗလားသမထအကြောင်းမဲ့ညံဖူညံရတယ်သမထကအကြောင်းမဲ့ညံဖူညံကအကျိုးတရားဒီလိုမရှိဘူးတဲ့သမထ၏ နဲအပြိုးလည်းမဟုတ်ဘူးသမထဤအာနိကံကလည်းမဟုတ်ဘူးသမထကြောင့်ဖြစ်စေတာလည်းမဟုတ်ဘူးစင်စေကငါဖះမှန်ပြောရလို့ရှင်ဝိပဿနာကြောင့်ရတဲ့မဉ္ဉံဖူဉ္ဉံနိဗ္ဗာန်လို့သာမင်းမှားသိချဖြေတယ်သဘောကျဝိပဿနာသမထကြောင့်မဉ္ဉံဖူဉ္ဉံရတာမဟုတ်ဘူးဖះပဲလိုက်နော်ဝိပဿနာကြောင့်မဉ္ဉံဖူဉ္ဉံရတာသုတိမလို့ဖះကဟောလိုက်ဟောလိုက်တဲ့အခါကျတော့ သူကဘာမှအခြေခံမပါတဲ့ပုဂ္ဂိုလ်ကြတော့ဒါကအုံယုံမမယုံနာနဲ့ဘုရားသခင်ကိုရရမင်းကိုယ်တိုင်ရှုกว่าဆိုပြီးဘုရားကဘုရားရှိမှပဲကမ္မထမ်းထိုင်ခိုင်းဘုရားကဟောသူ့ကိုခန္ဓာကိုယ်ကြည့်ခိုင်းပေါ့ဗျာအဲ့ဒီဘုရားရှိမှပဲသူဒီမှာမင်းဝေဒနာတွေရှိတယ်ဝေဒနာကြည်စံရတယ်ဆိုဒုက္ခဝေဒနာအဲ့ဒီဒုက္ခဝေဒနာအနိစ္စလားအနိစ္စလားမေးတာလေ သူဘယ်နဲ့ဖြေအနိစ္စလို့ဖြေတာပဲမဖြစ်ပြီးပြတာအနိစ္စမဖြေဘာဖြေရမလဲသဘောကျအဲ့ဒီအနိစ္စရောက်သွားတဲ့ဝေဒနာကိုဒုက္ခလို့ဆိုမလားဒုက္ခလို့ဆိုမလားအဲ့ဒီအနိစ္စဒုက္ခဖြစ်သွားတဲ့ဝေဒနာလေးတစ်လုံးကိုပဲတဲ့ဒကာဓမ္မတို့ဣဒမမဧသောမတိဧသောမေအတ္တဆိုတဲ့အတိုင်းငါကောငါငါဥစ္စာလို့ဆိုနိုင်ကြမဆိုနိုင်ဘူးလို့ဆိုတော့ဒကာရတနာမန္တဒိဋ္ဌိ သူစိတ်ထဲမှာလဲစင်သွားပြီလားဒါသူမေလို့သူဖြေလိုက်တဲ့အခါကျတော့ခန္ဓာကြီးဖြေလိုက်တယ်ဒီလိုနဲ့ပဲဝေဒနာတွေမေစိတ်တွေမေစိတ်တွေအကုန်မေးပါဗျာဝိညာဏအိဋ္ဌာအိဋ္ဌာနဲ့ဘုရားကမေးလိုက်တဲ့အခါကျတော့အလုံးစုံကိုခန္ဓာ၅ပါးလှည့်ပြီးမေးလိုက်မေးလိုက်တဲ့အခါကျဒိဋ္ဌာကပစ္စုပန်ဖြစ်တဲ့တရားတွေလည်းလျှောက်ပြီးမေးလိုက်တယ်အိဋ္ဌာလားအိဋ္ဌာလားခုနကတိုင်းပေါ့ဗျာပြီးတော့မှတကဒီဥစ္စာတွေကွာလို့မင်းသေးချာစဉ်းစား မင်းတဏ္ဍာတကောလုံးခုဖြစ်ပြနေတဲ့ဝေဒနာကြည့်ကြည့်စိတ်ကြည့်ကြည့်ဖြစ်ပြနေတာလေးတွေဟာတဲ့ဒုက္ခဖြစ်ဒုက္ခဖြစ်တာမှတပါရှာများတွေ့သေးရလားလို့ကြည့်ခိုင်းတာဒကာဓမ္မတွေကြည့်တော့ဘာများတွေ့လဲဘာတွေ့တော့တွေ့ဒါပဲတွေ့တာတသံနေရာလုံးနောက်ရေးတွေကြည့်လိုက်ပြန်တော့ဘာတွေတွေ့ကြရယခုတည်းညောက်ရောက်လာတဲ့ယုံနံလေးတွေကြည့်လိုက်ပြန်တော့ ဒုက္ခသစ္စာလေးဖြစ်ပြီးဒုက္ခသစ္စာပြတ်တာပဲရှိတယ်ပြင်ပါရှိသေးတယ်ဘာမှမရှိတာတွေသူမြင်တော့သောတပန်တိသရဂန္တိနာဂန္တိဒုက္ခသစ္စာပိုင်းခြားပါဗျာအဲဒုက္ခသစ္စာပိုင်းခြားတဲ့ဒုက္ခတွေချုပ်ပြီးဒီကလာအဲသောတပန်ဖြစ်တဲ့နိဗ္ဗာန်မြင်လိုက်အဲပြန်ပြီးရှုဒုက္ခချုပ်တာမြင်သရဂံဖြစ်တဲ့နိဗ္ဗာန်မြင်လိုက်အနာဂံဖြစ်တဲ့နိဗ္ဗာန်မြင်လိုက်ဉာဏ်ဖြစ်သွားပြီ ဒါပြန်ဥပဒနာရှိဥပဒနာနဲ့တက်သွားတာသူ့ကိုပဲဥပဒနာနဲ့တက်ခိုင်းတယ်ရိပ်မိလားစကြည်ဓမ္မလားဖရာဥပဒနာရဲ့စတာဟဲ့သူတိမဝေဒနာအိဋ္ဌလားအိဋ္ဌလားဆိုတော့ဥပဒနာစကြိုက်တယ်ဟုတ်သူကအိဋ္ဌပါဗျာအဲ့ဒီအိဋ္ဌတွေဒုက္ခလားဒုက္ခလားမေးတော့ဒုက္ခပါဖရာလို့ဆိုတော့ဒကာဝန်စဉ်းစားကြဘယ်ကစမေးတာလဲသမထကိုပါသေးရဲ့မပါတော့ဘူးဒါနဲ့ဒီလိုမပါအောင် န္ဓာ၅ပါးရဲ့ရှောင်းငဲပြီးဒီကာလဘုရားကသူရန်တာဖြစ်တာမဖြစ်တာကိုအကဲခတ်တယ်တခါရယန္တာဖြစ်တဲ့အဖြစ်ကိုအရယူမယ်ဆိုယန္တာဖြစ်ပြီဆိုတော့ဘုရားကသိမလေးတန်ရတော့ပြီယန္တာဖြစ်ပြီဟဲ့သူဒီမှာဇေယမရဏဟာဘယ်ကလာတာလဲကွာမင်းသူ့ဟာသူဖြေးလာဇာတိကလာပါလေဘုရားဟွန်းသူ့ဟာသူဖြေးလာ ဇာတိဘယ်ကလာတယ်တော့กว่าတော့မဲပြန်တဲ့အခါကြလေရှင်းပြန်ဒကာဓမ္မတို့ကမ္မဘောကလာတယ်လို့ तू ကဖြေပြန်တာမှန်လားကမ္မဘောဖြစ်เสียဇာတိကိုအဲ့ဒီကမ္မဘောဘယ်ကလာတယ်တော့ဆိုတော့ဥပါဒံကလာပါတယ်ဖေ။ဥပါဒံဘယ်ကလာတဏှာကလာပါတယ်ဖေ။အင်း तू ကပရိစ္ဆေသမုပ္ပါပရိလောမဖြေလိုက်တာဒကာအောင်ကုန်တဲ့ပဲ။ဒိဋ္ဌိဘက်နေတော့ဒါတွေသိပါ့မလား။သိပါဘူး။ဒါကအရိယာဖြစ်ပြီးမှသိတယ်ဒီ။ဒါနဲ့ပဲနောက် ဒကာဓမ္မတွေရှင်နေမှာစိုးလို့အင်းသင်္ခါရပဲကလာသရုံกว่าအဝိဇ္ဇာကလာပါတယ်ဖေဟာမဖြစ်ပြန်ပြီတဲ့မနေဘူးလားသင်္ခါရပစ္စယဝိညာဉ်သင်္ခါရဝိဇ္ဇာပစ္စယသင်္ခါရနဲ့သွားကြိုက်ဗျာနာဖြစ်ပြီလို့အကုန်ပရိစ္ဆာသမုပ္ပါပฏิလောမမေးလိုက်ရင်အကုန်အမှန်ကြီးဖြေတာပဲဒါပြန်ကွာဇာတိချုပ်ရင်ဘယ်သူချုပ်မလို့မေးပြီတရားမရဏချုပ်ပါမယ်ဖေဟာအေးကောင်းတယ်ကောင်းတယ်အဲတကား အဲကံရှုပ်ရင်တော့ကွာကံရှုပ်ရင်လည်းဗျာကမ္မဘဝနေရတာဇာတိနေရတော့ဇာတိချုပ်ပါပါပဲဒီလိုကြီးပဲဒါဖြင့်အဝိဇ္ဇာချုပ်ရင်တော့ကွာအာသင်္ခါရချုပ်ပါတယ်ဗျာနော်မင်းဒါတွေငကိုကသိတာလားအခုမှသိတာလားအခုပဲသိပါတယ်ဗျာဘယ်လေးဒီပဲနေတဲ့ကတခါကျဲဒါတွေပဲသိဘူးသိနိုင်မှာဒါသူဝိပဿနာရှိပြီလေရဟန္တာဖြစ်မှာဖြေတဲ့ဖြေတယ် gain ဒါဖြင့်မင်းတွေကလည်းရှင်ပြအခု အဖြေတွေအကုန်စုံပြီးရမ်းတာဖြစ်လို့အကုန်လည်းဖြေနိုင်ပြီဆိုတော့ဘုရားကဝန်းထဲကသိသိတဲ့အခါကျတော့ကဲမင်းလည်းလုံးကွမင်းကောင်းငင်ပြန်စမ်းခိုင်းမြေရှုံးနိုင်ရလားမေးပြန်တာပဲပုံမင်းနဲ့ဖုတ်ချီပေါ့ဗျာကောင်းငင်ပြန်နိုင်လားမြေရှုံးနိုင်ရလားမြောက်ကျောင်းကပြောတဲ့အတန်နဲ့မင်းဒီကနားထောင်လို့ရရလားအဲမြတ်မို့တောင်းမှရှိတဲ့သဲတွေကိုမင်းမြင်နိုင်ရလားဆိုတော့သူကသူ့ဇတ်ထုတ်ပေါ်ကုန် ဒါကဝိပဿနာလမ်းကနေတက်တဲ့ယန္တသောတာပန်တရားကအနာဂံယန္တာကိုဗျသမထပါသေးတာသူကိုယ်တိုင်ကိုပဲတခါတည်းဘုရားကရှေ့ရင်ဝိပဿနာလမ်းကနေတက်ဖို့ရတက်ဖို့အစဉ်တိုင်းဘုရားကဟောပြီးသူလည်းတက်သွားတယ်ဆိုတာတခါကျော်မထင်ရှားဘူးလားသဘောကျသမထပါသေးလားအဲ့ဒါကြောင့်ခေါင်းနဲ့ကစကားမှာငါဘုရားသာသနာတော်မှာသမထကြောင့်ဖြစ်တဲ့မဉ္ဇဏ်ဖွဉ္ဇဏ်မရှိဘူးကွာ ဝိပဿနာအကြောင်းသာဖြစ်တဲ့ဥပဒနာရှည်သွားရှိမှမဉ္ဇဏ်ဘုံဉဏ်ရနိုင်တယ်ကွအဲ့ဒါသုတိမသေချာမှားလို့စကံပြောခဲ့ဘူးလားအဲ့ဒါသဘောကျအဲ့ဒါကြောင့်ဒီဃာဓမ္မတွေကဖြစ်ဖြစ်ကလာစလုံယုံပဲဆိုတာကရှင်း납ဝေဒနာရှိတွေကဝေဒနာဖြစ်ဖြစ်ကိုအတွေ့အောင်ရှိုံပဲစိတ်ရှိတဲ့ပုဂ္ဂိုလ်ကရုပ်ရှိတဲ့ပုဂ္ဂိုလ်ကသစ္စာရှိတဲ့ပုဂ္ဂိုလ်ကသစ္စာတွေဘယ်တရားမှမဆိုဖြစ်ပြမြင်ပြီးတယ် ရုပ်မြင်သစ္စာရှိတဲ့ပုဂ္ဂိုလ်ကတော့အလုံးစုံတရားကိုဖြစ်ဒုက္ခပြဒုက္ခမြင်ဖို့ပဲသစ္စာရှိတဲ့ပုဂ္ဂိုလ်အလုံးစုံတရားတွေကိုဘာလို့ရှိရမလဲဖြစ်ဒုက္ခပြဒုက္ခမြင်ဖို့ပဲဒါပဲရည်ကြည်နောက်ဖြစ်ဒုက္ခပြဒုက္ခမဟုတ်ဖြစ်ဒုက္ခပြဒုက္ခဆုံးပေါ့ဗျာအဲ့ဒီတည်းသုတိမကို ခဏကပရိစ္ဆေသမုပ္ပါအနုလောမပฏิလောမမဲလိုက်တဲ့အခါအမှားကြီးထွက်မလာဘူးလားအဲပฏิလောမပြောင်းပြန်ပြန်မဲလဲမှန်တာပဲဖြစ်တယ်နော်အဲဖြုတ်တာမဲလိုက်လဲအမှန်ပဲဖြစ်သဘောကျအဲ့တော့ကွာတဲ့မင်းစဉ်းစားကြည့်ပါလားတဲ့ဇာတိဖြစ်လို့ရှိရင်ဇာမရဏဖြစ်တာပဲဇာတိချုပ်ရအဲဒါရည်ရင်ရပဲဆိုတော့မင်းကသိနေပြီတဲ့ဇာတိဖြစ်ရင်ဇာမရဏဖြစ်တယ်ဆိုတော့မင်းသိတယ် ဇာတိချုပ်ရင်ဇရာမရဏချုပ်တယ်ဆိုတော့နိရောဓကိုလည်းမင်းသိတယ်မင်းသိတော့မင်းသိကားလဲဆိုရင်အခုထက်တန်းရမ်းတာဖြစ်သွားပြီကဲကောင်းရင်ပြန်နိုင်ရဲ့လားမြေရှုံးနိုင်ရဲ့လားမေးပြန်ဘယ်နဲ့ဖြေသူသမထလာနဲ့တက်တယ်လားဥပဒနာနဲ့တက်လာတယ်လားဥပဒနာနဲ့တက်လာတော့ဒီဓမ္မတခါကျရင်သုတိမသံဝေကရ သံဝေယယပိရိကလည်းလာတယ်တရားဓမ္မတို့ဩငါနဲ့တရားကိုလာတာအခုတော့ဖြင့်ရဟန္တာဖြစ်နေငါမှားနေကြီးလိုက်ရခြင်းလို့သူစိတ်ဖြင့်တခါတော့ပေါ်လာငကိုရည်ရွယ်ချက်ကကောင်းရလားမှန်ပါဗျာအဖြစ်ကတော့ကောင်းသွားရည်ရွယ်ချက်ကတော့အတော်ဆိုးဆိုးနဲ့လာခဲ့တာတခါကျွဲတရားခိုးမလို့လာတာတရားတွေဘုရားကြီးကနေတွေခိုးခိုးပြီးကြလားဒိဋ္ဌိတွေပြန်သင်ဖို့ချ သူတို့တရားနဲ့တရားရထားတဲ့တရားနဲ့ရောပြီးကြလားဒကာဓမ္မတွေဟောဟောပြီးလတ်တပကပေါအောင်လို့ဒါကြံစီဒီရွယ်ချက်ကြီးနဲ့လာခဲ့တယ်ဆိုတော့ဒကာဓမ္မတွေသိပြီးသားအခုတော့မှန်မှန်သိပြီးကြလားဒကာဦးရေသူ့ဟာသူမရှိနိုင်မကယ်နိုင်ဖြင့်အဲ့ဒီတွေမှာဘုရားသခင်ကိုရမကြီးရှေ့မှာဘုရားသခင်ကိုရမကြီးရှေ့ဘုံကိုလက်နဲ့သွားနှိပ် ရှင်ဗျာတပည့်တော်ပေးတဲ့ပြစ်ခံပါတော့မှငကိုရွယ်ချက်တော့ဆိုးပါတယ်ပြောတာရိမ့်မိဗလားငကိုရွယ်ချက်ကတရားကျွမဆိုးဘူးလားငကိုရွယ်ချက်ကတရားခိုးဖို့လာတာတက်တက်သဘောကျငကိုရွယ်ချက်ကဘယ်လိုပါလဲတရားခိုးမလို့လာတဲ့သူတိမပရဝိုင်ဆိုတာနိဒာနာဘကတန်ရုပ်ပါဠိတော်လို့မှတ်ချက်ဘုရားကိုယ်တိုင်ကိုပဲ အစကမြင်တယ်ဆိုရလဲခမည်းတော်ထင်ရှားခဲ့ပါရှင်ရဏသွားအတုံးကရှင်ရဏကတော့ငါတော့မသိဘူးဒီဥစ္စာအဲဒိဋ္ဌိတယ်လည်းခေါင်းဆောင်ခေါင်းဆောင်ကသာသနာတော်ကြီးညိုပါတယ်ရောင်းဖို့ပြရကြီးဆိုတော့ခက်တယ်ဆိုပြီးဘုရားတော်ပြန်အကျိုးကြောင့်ဂုံသိမှာပဲဆိုပြီးကဘုရားရှိခိုးတော့ဘုရားကတရားကိုလာတယ်လည်းသူသိတယ် အခိုးရမတန်နဲ့ရဟနာဖြစ်လိမ့်မယ်ဆိုတော့သိလို့ပဲသင်္ကန်းဘောခိုင်းတာဘောနဲ့မလို့ရှင်လက်မခံနဲ့ပြောမှာပေါ့ဟုတ်ဘူးလားအဲ့လောက်တောင်ရှေ့ရေးနောက်ရေးကိုမြင်တဲ့ပုဂ္ဂိုလ်ကြီးကငါဘုရားသာသနာတော်မှာသမထရိကားလေးဆိုလို့ရှိရင်မညံဖုန်ညာကြီးအကျိုးမဟုတ်ပါဘူးကွာမညံဖုန်ညာကြီးရောက်ကြောင်းမဟုတ်ပါဘူးတဲ့ဝိပဿနာဒေသလည်းမညံဖုန်ညာကြီးရောက်ကြောင်းပါလို့သေချာသူပြောတာ သဘောကျကြည့်ခင်ဗျားတို့ရှင်းတယ်ရှင်းအောင်ပြောကြပါလို့ဆိုတော့ဒေဝီလရသေးကြီးဆိုတာတကသိချဘူးလေချဘူးလားသုဒ္ဓနာမေရမာယာတို့အိမ်မှာနေတိုင်းကောင်းငင်ကလာပြီးဒီကလာဆွန်းစားနေတဲ့ရသေးကြီးသမထကြောင့်ဖြစ်နေတာဆိုတာမသေးကြဘူးလားအဲ့ဒါဘုရားတော်နဲ့မွေးဖွားလာတဲ့အခါမှာငိုလဲငိုရည်လဲရည်ဟင်အဲငါအဖြစ်မှားပြီ သမထအလုပ်ကြီးကြည့်တဲ့ခန္ဓာဆိုတာလောက်တာနဲ့ဒီကလေးကလည်းအဲသက်30မှယတိဖះဖြစ်ရမှာငါကသေမှာကနောက်3လနဲ့သေမယ်ဆိုပြီးဒီကလာအသေးစောလို့မူရကတစ်မျိုးနော်ဤတော်ကဒီကလေးဧကမသစ္စာလေးပါးတရားတွေတိုင်းပြည်လှည့်ဟောပြီးအကုန်ကျွတ်တန်းဝင်ကြတော့မှဆံရတွေဖြင့်ဆိုတာဝန်တာရံလို့လည်းရည်တယ်ဒီထဲကသမထငကိုယ်ရဲ့ရှင်းနေနေတယ်ဆိုတော့ပေါ်လာဘူးပေါ်လာပါဘူး နောက်ကြတော့အာဃာယဥဒကရရှိမှာဘုရားသမထသွားမတင်ရဘူးလားအဲ့ဒီတော့တောထွက်စရှိသေးတယ်ဆိုတော့ဒကာဓမ္မတွေငကောရှိနေနေတဲ့တရားဆိုတာကိုမသေးကြဘူးလားနောက်ဘုရားပြည့်တဲ့ခါကျတော့အာဃာယဟောမှကျန်တော့လေအင်းကဘာပေါင်း၄000 5000ဓမ္မပြေမှာသွားနေနေလို့အသေးစောနေလို့ဩရှုံကြီးကြီးရှုံမကွာသစ္စာလေးပါးတရားဟောလိုက်ရင်ဒီလိုပုဂ္ဂိုလ်တွေကချက်ချင်းကြွပေါ်ကွာ အခုပြန်ရှုံးကြီးရှုံးกว่าလို့ဆိုရှုံးနေထဲပဲတကအုံထဲမထဲဘူးလားတကအော်လောရမဟောရလို့ရှင်ဥဒကဟောမယ်လို့စဉ်းစားပြန်တော့လည်းမဘုရားဖြစ်တာကနောက်တည့်ရနောက်ကြတာသေကတည့်ရဥသွားတာနဲ့အာရှုံးမြန်ပြီဟေးလို့ပဲမအော်ဘူးလားဘုရားကအဲ့ဒါတွေထောက်ကြည့်တဲ့အခါကျတော့ဒကာရမတို့သာသနာ့ဘာတရားဆိုတာလဲဒါသာသနာ့မအဲ့ဒီမှာစမှမစသေးပဲ စရပါလားမစရဘူးသာသနာပြုစတာကဟိုရတာတဲ့လူစုတွေနဲ့ထွက်ပြီးဘုရားပြင်ဆွဲကြည်တွေနဲ့ရတာတွေနဲ့တွဲပြီးတော့မှနှစ်ပါးတွဲနှစ်ပါးတွဲတကအုံးကြီးသာသနာပြုတွဲတာအဲ့ဒီကြမှာစရမဟုတ်လားကဲသာသနာမရှိခင်ကတရားဆိုတာပေါ်လာပါလားအဲ့ဒါကြောင့်တဲ့နှုတ်သမထ40တွေဟောရတာဘယ်နဲ့ကြောင့်ပါလိမ့်မလို့ဟောရလေမလေးတာဘုရားအကုန်စင်သိလို့အကုန်စင်ပြောတာမှန်ပါဗျာတပည့်ကြဘယ်လိုကြောင့်ပါလဲ မင်းမဘုရားဓမ္မသိဘူးလို့စွဲချက်တင်အောင်မှခင်ဗျားတို့ကမတင်ပဲဘူးလားအဲ့တော့အကုန်စင်သိလို့အကုန်စင်သိချောင်းတောင်းခန္ဓာလို့မှတ်ပါအခုဘုန်းကြီးတို့ပဲနေတဲ့ဥပဒနာကဒကာဓမ္မတွေသိတဲ့တိုင်သာသနာ့တွင်မို့ဒီရေးကိုလေးစားပြီးပေးနေတာမျက်မှောက်ဒီပါဇက်ကိုကမထွက်နိုင်ဘူးထွက်နိုင်မှာခင်ဗျားတို့နာကတော့ပင်ကိုကဘာမှမပါလို့ထောင်မိထောင်ရထောင်နေမယ်ဆိုတော့ရှိပါသေးတော့ဒီပါဇက်ကမထွက်နိုင်ဘူး သဘောကျဒါကြောင့်သမထလုံးဝမပါဘူးလားမေးတော့မဂ္ဂင်၅ပါးထဲမှာသမထမဂ္ဂင်ကဘလောက်ပါသွားလဲအဲအထူးတလဲအာမထုခဲနဲ့ပါသွားတယ်သမထရှင်းကြလားဘယ်လိုပါလိမ့်ညာဒါတော့ရေယူလို့ ဖွက်ပါလာတာရေယူခဲ့ဆိုတော့ဒီတိုင်းယူလို့မရတော့ဖွက်တော့ပါမှာပဲမင်းခွဲချင်းနဲ့ယူရမလားလို့ပြစ်တင်တော့လည်းမဖြစ်ပြီဘူးပေါ့ရေယူတာခွဲနဲ့ယူခဲ့မှရေပါမှာကိုဒီမှာလည်းထုံနေတူပဲတဲ့ဒကာဓမ္မတို့ပညာနောက်ကနေလိုက်လာတဲ့သမထကိုတော့ဖြင့်ဒါပြည့်စုံကြလိုသေးလားသူ့အထူးတည်းသူကစတယ်တာတော့ဟုတ်သေးရလားအဲဖြစ်ဖြစ်ရှိလိုက်တဲ့အခါသူအကူညီပေးတာပဲဆိုတော့မှတ်ထိုက်ဘူးလားမှတ်ပါပါ သဘောပါလားအဲ့ဒီမှာသူဒီမှာဒီကားလို့ဆိုရင်သူဒီဒုက္ခဝိပဿကရန်တာဖြစ်တယ်ဒုက္ခဝိပဿကဆိုတဲ့ဥစ္စာကဒုက္ခဆိုတာကဇာမပါဘူးဝိပဿကဆိုတာကဝိပဿနာရှိဇာအစေးဖြောက်ပြီးဒီကလာဝိပဿနာတက်တက်နဲ့တက်သွားတဲ့ရဟန္တာလို့ဆိုတာသူမေးကရဟန္တာတွေလည်းအဲ့ဒါပဲ သူကိုယ်ရယန္တာဖြစ်တော့ကောဒီတိုင်းပဲဇံပါသေးရမပါကြောင့်ဘယ်ဟာမင်းကောင်းလို့ပြန်နေလားမြေရှုနေရလားရေပေါ်သွားနေလားမြေထဲရှုနေရလားမေ့ဘူးလားအဲ့ဒီမေ့လိုက်တော့မှငါမာကြီးမာကြီးသူတောင်းခန္ဓာပဲအဲ့ဒီမှာဘုရားခင်ကိုရမရှင်မိုးနှိပ်ပြီးကြလားရှင်ပြပေးတဲ့ပြစ်ကိုတပည့်တော်ကုန်ခံပါတော့မယ်တပည့်တော်ဖြင့်မှားလိုက်တဲ့ဖြစ်ချင်းလွန်သွားပြီ ငဘိုးရည်ရက်ကအမှန်တန်ဆိုးတဲ့ရည်ရက်ပါဗျာတပိတော့မှားတဲ့ပြစ်သိခံပါဆိုတော့အေးမှားတဲ့ပြစ်ကိုမှားတာမင်းသိခံပါဆိုတော့အတွက်တို့ကလည်းခြေပြီးသားပဲမင်းကလည်းနောက်ဒါမျိုးမဖြစ်ဖို့ကိုဘိဆိုင်ဆိုတာအခြေတင်ပြောရမယ့်စကားကိုပြောတာစင်စစ်တော့ဒီရဟနာဖြစ်ပြီးဒီမှမျိုးတော့မလာတော့ပါဘူးစကားကိုသုံးရတာဆိုတာသဘောကျဒါပြန်ကြကြ မဉ္ဇဏ်ဖို့ဉဏ်အလုပ်ဟာဖြင့်ဥပဒနာရှိသွားဆိုတာပေါ်လာဗလားအဲ့တော့ဝိပဿနာရှိသွားဆိုတော့ဒကာရမတွေတမာရိဋ္ဌိဟောဒီကစိတ်ရှုရှုဝေဒနာရှုရှုရှေ့ကထားကြတာဗောဒကာရမတွေနော်ကြိုက်တာရှုပါတခုခုတမာရိဋ္ဌိဆိုတာကအမှန်ကမြင်တာတမာသင်္ကပ္ပကဘာနဲ့တူတုံးဆိုတော့မျက်လုံးဝဲတဲ့ပုဂ္ဂိုလ်မှာမျက်မှန်တရား မျက်မှန်ရောက်မြင်တာလားလို့မေးတော့မျက်လုံးကန်းနေလည်းမမြင်ပါဘူးအဲ့တော့မျက်မှန်ကအခုညီပေါ့ဗျာစင်စစ်မြင်တာကတော့ဖြင့်မျက်လုံးကအဲ့ဒါသမာသင်္ကပ္ပကမျက်မှန်နဲ့တူသမာဓိဋ္ဌိကမျက်လုံးနဲ့တူတပည့်ကြအဲ့တော့ဒီနှစ်ခုကတော့ကင်းလို့ဖြစ်ပါဒါကြောင့်သူတို့နှစ်ခုကိုပညာမဲ့ခင်နှစ်ပါးလို့ဘုရားသခင်ကိုရောမြတ်ကြီးကဟောလိုက်ရေးမိဗလားသမာဓိဋ္ဌိသမာသင်္ကပ္ပဘာပါလဲအဲ ဒီယုံနာဓမ္မလေးတွေကအမှန်သိနေတာဘူးဗျအမှန်သိနေတာလေးတွေဖြစ်ပြနေတယ်ဆိုတော့တမာရီတမာသင်္ကပ္ပမျက်မှန်ကောင်းမှမပိုင်လဲတမာရီတွေမျက်လုံးကသူးကြည့်တတ်တယ်မစွမ်းနိုင်ဘူးမစွမ်းနိုင်တဲ့တမာသင်္ကပ္ပမျက်မှန်တက်ပြီးကြလားတမာရီတွေမျက်လုံးနဲ့ကြည့်ရကြည့်လိုက်တဲ့အခါကျတော့ဖြစ်တာလေးတွေပြက်တာလေးတွေတခါတည်းမြင်လာရိပ်မရဘူးလားတမာသင်္ကပ္ပဘာနဲ့တူလို့တမာရီတွေက အဲမျက်လုံးနဲ့မျက်မှန်ပေါင်းလိုက်ပြီးဆိုမှဖြင့်ဒကာရမတို့မျက်လုံးမွဲတဲ့ပုဂ္ဂိုလ်မျက်မှန်တစ်ခုပေါင်းကြရတာထုံးစံမှမဟုတ်လားတကယ်ပင်ကိုကမွဲရကန်းလာတဲ့ပုဂ္ဂိုလ်ကြတော့ဘယ်လိုမျက်မှန်ကြီးကတတ်တတ်လဲမရပါဘူးအဲ့တော့မျက်မှန်ကအကူကြီးသဘောကျမျက်မှန်နဲ့ကင်းလို့ရှိရင်လေမျက်လုံးကဒကာရမတို့သူသေးသေးသိမ့်သိမ့်ဖြစ်နေတော့မမြင်နိုင်တာကိုမျက်မှန်အကူကြီးပေးရတယ်ဆိုတာလည်းသဘောကျတော့အော်မျက်မှန်နဲ့မျက်လုံးကတော့ဖြင့် မကင်းရမကင်းကြောင်းပဲဆိုတာပေါ်လာဘူးဒါကြောင့်သူတို့နှစ်ခုကိုဘုရားကပညာမဲ့ခင်กว่าပညာမဲ့ခင်กว่าဆိုဒီတဲ့ပညာကတော့တစ်လုံးပဲပါတယ်ပါလံပန်ရတဲ့ပညာအကူညီပေးနေတဲ့ပညာမှာသူမပိုင်အောင်ပြီးလို့သမာသင်္ကပ္ပထဲရမထဲရဘူးဒါဖြင့်ဒီနှစ်ခုကိုဗာမဲ့ခင်ခေါ်ကြဒါပညာမဲ့ခင်ကဘယ်နှပါပါလဲကောင်းပြီဒါဖြင့်ဒီပုဂ္ဂိုလ်ကမျက်မှန်နဲ့မျက်လုံးကောင်းပြီးဒီကလာနေ냐ဆိုလဲနောက်က ိုနေရာမှာလို့တတိပေးတယ်တတိမပါလို့ရှင်လေကြည့်ကျင်တဲ့နေရာကြည့်လိုက်ဟုတ်လားဒီသမာဓိကလည်းဒီဥစ္စာကိုသူ့ကိုတဲ့မပေးလို့ရှင်တယ်ဒီမျိုးလုံးနဲ့မျက်မှန်သမားကဒကာဓမ္မတို့ငြင်းငြင်းချင်းချင်းမြင်မှာမဟုတ်ဘူးသမာဓိရှိမှလည်းငြင်းငြင်းချင်းချင်းမြင်တယ်နောက်ကလည်းဒီနေရာတော်ကြီးဟိုနေဘေးလျှောက်ကြည့်မနေနဲ့ဆိုတော့ဝရိယကလည်းမတွန်းရလေဘူးလားဒီသမာဓိဓမ္မသင်္ကပ္ပရှိတဲ့ပုဂ္ဂိုလ်ကိုလေအဲ့တော့ဒီတတိတို့သမာဓိတို့ဝရိယတို့ကလည်း အကူအညီမပေးရဘူးပေးရတော့အဲ့ဒါကိုတော့ဘုရားခင်ကိုရမေရဒါတမာရီတွေပဲတမာရီမဲ့ခင်ပဲသဘောကျတမာရီမဲ့ခင်ကတတိဝရိယပေါ့ဗျာတတိတမာရီဝရိယရိပ်မိကြအဲ့ဒါတမာရီမဲ့ခင်ဆိုတော့တမာရီနဲ့ပညာဟာဒကာဓမ္မတို့ဟိုကြည့်တဲ့နေရာမှာပေါင်းစုပြီးတဲ့ကာလတယောက်ကခေါင်းနှိမ်ပေးတယောက်ကမရှိအောင်ကိုင်းထားပေါ့ဗျာသဘောကျလောကီဥမာပြောမယ်ဆိုလို့ရှိရင်တမာရီမဲ့ခင်ကဒီတိုင်းပေါ့ဗျာ လူတယောက်ကပန်းမင်ကပန်းကမမိလူမီဖြစ်နေတယ်အပေါ်မှာပန်းမင်ပန်းပွန့်ကိုဆွတ်ဖို့ရမမိလူမီဖြစ်နေတော့တယောက်ကကုန်းပြီးကုန်းပြီးဒီကလာပခုံးပေါ်တက်ခိုင်းတယ်တယောက်ကတက်တယ်တက်ပင်မဲ့လည်းအောက်ကလူကလည်းတယောက်တယောက်ချင်းဆိုတော့ငြိမ်ငြိမ်လေးနေနိုင်ဖို့တဲမလို့အဲ့ဒီဘေးကလူတယောက်ကနေပြီးဒီကလာဒကာရမတွေငါလက်ကလေးတစ်ခုမြှောက်ပြီးပေးလိုက်တဲ့ခါအဲ့ဒီလက်ကလေးတစ်ခုကိုလည်းအပေါ်တက်တဲ့လူကခိုင်းရတော့နည်းနည်းငြိမ်သွားဘူးအဲ့ဒါတစ်ဖက်ကနေပြီးအပေါ်မှာရှိတော့ပန်းဆွတ်မယ်ဆိုရင်တော့ ပိုင်းခြားတော့မယ်ဆိုမှမဲ့ခင်ကနောက်သုံးပါးဝင်လာတယ်မှတ်ရဒုက္ခဒေသဒုက္ခရှိပဲလို့ညံထဲမှာသေချာပေါ်လာတာကတော့မဲ့ခင်သုံးပါးနောက်သုံးပါးဝင်လာသမဝါစာသမကမ္မနာသမာဓိဝဆိုတဲ့သီလမဲ့ခင်ဝင်လာအဲဒုက္ခပိုင်းခြားသစ္စာဆိုင်မှာဒီသုံးပါးကဝင်လာအနိစ္စဒုက္ခအနတ္တတုံးကမဝင်လာသေးဘူးသစ္စာဆိုင်မှာပါတော့သီလမဲ့ခင်ဝင်လာတယ် အဲ့တော့ဒီသီလကတော့ဖြင့်မဲ့နဲ့တွဲနေတဲ့သီလဖြစ်သောကြောင့်မြဲပြီတဲ့ခမည်းတော်ခံခံယူဆောက်တဲ့ကြားတဲ့သီလကတော့မမြဲသေးဘူးသူကတော့မဲ့နဲ့တွဲတဲ့သီလမဟုတ်ပါဘူးအဲ့ဒါကြောင့်သူတို့ကြတော့သောတာပန်ဒီတဲ့ကခမည်းတော်ဇိဝိတံသဇမာနောပိသိက္ခာပရာဟာနသဇမိအသက်ဆွမ်းညာတော်လဲသီလခံယူထားတဲ့သိက္ခာပုဒ်တော်မစွန့်ပါဘူးပြောဘူးလားအဲ့ဒါသူတို့ပေးတဲ့သီလမျိုးတွေအရိယာများဆောက်တည်တဲ့သီလမျိုးတွေ သဘောကျအဲ့တော့ခမည်းတော်ဘယ်နှကြောင့်ဒီသီလပေးရတုံးဆိုလို့ရှိရင်ဒီတဲ့သူတော်ကောင်းလို့ကြီးအော်ငါအသက်ဆုံးပြီးစောက်တည်ရတဲ့သီလပဲဆိုတော့သီလကလည်းကြီးတော့ဟိုလုတ်တဲ့လုတ်မှာတွင်ကြအောင်လို့ဘုရားကတခါပေးကောင်းတယ်ဆိုပြီးဟောထားပြန်တယ်ရိပ်မိဗလားဒါပြန်ကြရမှာဒုက္ခပိုင်းခြားတဲ့အချိန်မှသီလမဲ့ကံဝင်တယ်ဒုက္ခမပိုင်းခြားနိုင်သေးရဲ့ အဲဒုက္ခကပိုင်းခြားပြီးပါရသီလမကင်လည်းဝင်လာပြီးဒုက္ခချုပ်သွားတာဒုက္ခချုပ်သွားသေးတယ်ပဲလေဒုက္ခချုပ်တာနိဗ္ဗာန်ဟုတ်လားမကင်၈ပါးကမညာဒုက္ခချုပ်တာကမကင်၈ပါးပြည့်သွားတာကမညာပဲဆိုတော့မပြီးတော့အကာလီကောဆိုမလဲတင့်နှစ်ဆိုချုပ်ပြီးဖိုးလာတာပဲဖိုးလာတာလည်းခုနကနိဗ္ဗာန်မမြင်တာပဲဖိုးလည်းတင့်နှစ်ဆိုချုပ်သွားပြီးပြစ္ဆကနာဇောခုနှစ်ချိန်လာတာပဲနောက်က သစ္စာကရကာမသူကလည်းနိဗ္ဗာန်မမြင်တာပဲနိဗ္ဗာန်သုံးကမြင်လို့မှတ်ရမယ်ရှင်းမလားရှင်းတော့ပြီနော်ဒါဖြင့်ဒီနေ့ရေးကအလုံးမှတ်เสียကသမထမပါပဲနဲ့ဝိပဿနာနဲ့နိဗ္ဗာန်ရောက်တာသင်ရှားတယ်သဘောကျသောတာပန်လေးအမြင်ကိုရှင်းလင်းပြီးရှင်ဘင်းကပြောခဲ့တယ်ရှင်းတော့ဗလားကဲယနေ့ဒီရင်တော်ကြလို့